အမေသာသနာတော်2540ခုဘောဇာတက္ကရ1359ခုနဲ့ဥတုဝတ္တနာမူလရာသီတော်တလင်းလာပြည့်ကျော်9ရက်နေ့ပဲခူးတိုင်းကျွမြို့ပဲခူးလမြောက်ပိုင်းနေမိဘများဖြစ်ကြသည့်ဥဒင်တော်ငိမ့်ခင်အတော်တော်ခင်များတို့ကိုရည်စူး၍ယောဂီအောင်ဖြစ်ကြသည့်တော်ခင်ရောတော်ခင်ပြုံရဲ့မိသားစုတို့က တရားမှုရှိသံဃာတော်တရားနဲ့ပြောရွှင်ယောဂီသူတော်တင်များနဲ့လှူအားပေးတော်ဟာ9920ကျပ်တို့ဖြင့်တနေ့တာအာယုံသွမ်းနေသွမ်းတို့ဖြင့်ဆက်ကလူတန်းရဲ့ဓမ္မပူဇာ2280ကျပ်တို့ကိုလူတန်းရဲ့ကတိရန်တင်ငါတွေ့ဆုံအတွက်1000ကျပ်စုစုပေါင်း1000ကျပ်သောနုကမိကရှင်အုံမြုံနာမိကုသိုလ်မင်္ဂလာတော်တင်လာပြီကျော်နေရနေ့ကနေစွာအလူရှင်ညောင်ခြေတော်မြို့ ဥယျပုဂ္ဂိုလ်ယေရှု၍ဒေါညိုသမီးအာထုထေယောဂီဒေါညိုသမီးမချိုချိုမဆန်းဆန်း၏မခင်မချိုမိသားစုတို့က6905ကျပ်တို့ဖြင့်တရားမှုရှိတန်ခါယောဂီသူတော်ရှင်လုံးအားပြေတို့အားနေစွမ်းတို့ဖြင့်ဆက်ကလူတန်း၍ဓမ္မပူဇာ900ကျပ်မတ္တနှင့်ဒိဋ္ဌိတရား90ကျပ်စုစုပေါင်း9355ကျပ်သောနုကမိကရှိအိုမြုံတံသည့်ကုသိုလ်မင်္ဂလာ အပေါင်းပါလူရှင်တို့ဤကုသိုလ်မင်္ဂလာဝဲဟောကြားအပ်သည့်ဒုဒ္ဒနာပိဋကခုဒ္ဒကမိကေဇာတကပါဠိအထကထာ950ဇတ်တော်အဝင်အပါစက္ကနိပါနန္တိယဇဓမ္မဒေသနာတော်ကိုနန္တိယဇဓမ္မဒေသနာတော်ကို သူတော်ရှင်များမှတ်သားနိုင်အောင် မြန်မာနာမည်ပေးရမည်ဆိုပါကမိပကြည်ကျူးကိုအသက်သေးဆတ်သူတရားဒေသနာတော်ပါလေရတဲ့လေယနေ့ပြုလုပ်ကြတာကလည်းပဲသူအပြင်မိဘအတော်ရှင်မွန်းများကိုရည်စူးကြသည်သာသမီများကပြုလုပ်ကြတဲ့ကုသိုလ်ဖြစ်တယ်ဒါကြောင့်အလှရှင်များရည်ညွှန်းထားသည် နန္ဒကျေးဇူးရှင်ဖခင်ကြီးဥတင်မိခင်ကြီးတော်ငင်းခင်နဲ့ကျေးဇူးရှင်တော်တော်ခင်မြတ်ဒုမတပါအခြားသောကုသိုလ်ရှင်ဒေါညိုဤညွန့်ကဖြစ်သောဥညီပုရိုသည်ဖြစ်အပုံမဝါကအပိတ်ပင်စီတာကံကွက်နှောင့်ရှက်မရှိမှု၏သင်တို့အတွက်ရည်ရွယ်ချက်ဖြင့်ကုသိုလ်ရည်သက်ချဖို့ပေးရာဤနေရာတို့တရားဓမ္မများလာရောက်နိုင်နိုင်ပါစေလူရှင်များနဲ့ စိတ်လူကိုမြညီညွတ်ကြစွာပြုရတော့ကုသိုလ်မင်္ဂလာများလဲသာဓုခေါ်နိုင်ပါစေလို့စိတ်မနကပြုကားဖြင့်သာစေပြမနာကိစေတိတိဣတံဗတ္ထာစေတဝနေဝိဟရံတောဧကမတုပောတကဘိက္ခုအာရပကတိတိသာစေပြမနာကိစေတိတိဣတံဓမ္မဒေသနာသာစေပြမနာကိစေတိအစဖြာတိဤ နန္ဒီယသခောမိတွာကျေကျူကိုအတပိသတုတရားလေဒနာတော်ကိုတထာသုံးလောကထောတာလူနာပြမသတ္တဝါအာလုံးတို့ဤနဟုမမိတဝိဆရာဖြစ်တော်မူသောဘုရားကိုယ်တော်မြတ်လေသာဝတိယကောသလတိုင်းဝင်ပါသာဝတိမြို့၏နောက်ကောင်ရ၌ရှိတော်စေတဝနေ ကြောင့်လာရေအာနာတပဏိကအကြောင်းမာယိတိရိတုမနာဒေဝီဒောမောပုံညလက္ခဏဒေဝီတာကြီးမဟာကာလတာငယ်သုလကာလသမီးအကြီးမဟာသုဘတာသမီးအလသုလသုဘတာသမီးငယ်သုမနာတို့မိကြောင်းမြေနေရဝယုတိကဆက်ရှင်ကြရေကျောင်းတော်ကြီးဆောက်လုပ်တိကဆက်ရှင်ကြရေ ကိုလာကြကြောင်းရည်သက်ချဘွယ်ရှင်ွယ်ကျင့်ပါတိက78ကရေပေါင်း54ကရေမစ္စမနောရေရောစွာဆောင်းလို့လူတာသောစေရန်ကိုရွှေကြောင်းတော်၌ဝိဟရံတော်ရပထာလေးလီညညီရှင်ပြုံးသိမ့်လုံးစံနေတော်မူခြင်းဧကမတုပတ္တကဘိက္ခုမိခင်ကိုလှုပ်ကြွေးသည့်ယဟန်တော်လေးတစ်ပါးကိုအာရဘာယေတမှုအကြောင်းပြု၍ အာရဘာနောင်ယခုလူများတုယူခြင်းစေတာရဲ့လို့တထေတိဒေသနာကမဟုတ်ဖျားလုတ်ခြင်းထုံလုံးမသွေဟောကြားတော်မူခဲ့ပါပေတတိခါရဘာဘုန်းကြီးတို့ရဲ့ဗုဒ္ဓဂေါတမရှင်တော်မြတ်ဖေဟာ တတောတိသာကာလတော့ငါဝိတာလီရာဝိဇောတာဟုတိအာလဝီကောတာမိတကဘကအိင္ငမကရာကုရုမစ္ဆာတိုင်းကြီးပြည်မအသွဲသွဲတွင်ကောသလတိုင်းတာဟုတိမြို့ရဲ့အနောက်တောင်ရမရှိတဲ့ကျောင်းနာရှင်နာတပင်ကျောင်းမကြီးတိသူမနာဒေဝီဓမ္မပုံညာလက္ခဏာဒေဝီတို့ဆောက်လုပ်တဲ့ရေတော်ကျောင်းမှာပင်အောင်မွေးလျော်နေတော်မူစဉ်ကာလ မိခင်ကိုလှုပ်ကြွေးသည့်ယဟန်တော်လေးတစ်ပါးကိုအကြောင်းပြုပြီးတော့နောင်ရခုလူများအတူယူချင်းစေသားရဲ့လို့ဟောကြားတော်မူခဲ့ပါတည်းမိဘကျေးဇူးကိုအသက်ပေးဆတ်သူဆိုတဲ့တရားကိုဟောတယ်တဲ့အဲတော့ဘုဒ္ဓဇာကြောင့်နေအဖြစ်တော့ယဟန်တော်လေးတစ်ပါးအဖကွယ်လွန်သွားတော့ကြံတဲ့အမိကို ဆုံးခံကြွေးတယ်နေရာ ကျေးကျင်းပေးတယ်ပြီးတော့ရွှေရည်သုံးရည်တွေခပ်ပြီးတော့ပေးတယ်အကယ်၍အချိန်ရသေးတဲ့တွင်မိဘကြံလို့မိဘစားလို့မကြံတော့ရင်ဆုံးငံထထွက်နေဆန္ဒနာဤမုံမတိန်နဲ့အတွင်ရသမျှဆွန်းလေးနဲ့ကျဉ်နှရောက်ရဲကြရအကယ်၍မိဘစားတော့လို့ကုန်သွားပြီဆိုရင်တော့တပိတ်ကတ်တဲ့ဆွန်းလုံးကိုရေနဲ့ ဖြောပြီးတော့မှမော့တော့ခြင်းဖြင့်တဏိတာကိစ္စပြည့်ရဒီလုံကတော့ဒီခေတ်လိုဘုသူတ္တမကြွယ်ကြသေးဘူးတဲ့အခုခေတ်ကတော့မိခင်လုပ်ကြွေးတယ်ဆိုရင်တရားတွေလည်းထထနာယူမှသားရလို့အဲ့ဒါမိခင်မိဘလုပ်ကြွေးတယ်ဆိုရင်တရားတော်မှများကပိုလို့တောင်းစေတနာထားကြပါသေးတယ်ညာသံဃာတော်အားလည်းလူတန်းချင်းမိခင်ပါခင်လုပ်ကြွေးတယ်ဆိုရင်ကြည်ကြည်ဥစ္စာဖြစ်စေတော့ မိဘလှုပ်ကြွေးတယ်ဆိုပြီးတော့ပို့လို့လူချင်းတွေပြုနိုင်တဲ့စေရနာတရားတရားတွေပေါ်ထွန်းခဲ့ပါတယ်။ဒီတော့ကတော့ဘုသူတာနဲ့ပါတရားကလည်းမနာရလူကိုကြွေးမွေးတယ်ဆိုတော့အချို့ချို့ကျေးဇူးသူမိကျေးဇူးတိသူများကတော့သိသွားတာပေါ့ကျေးဇူးမသိတဲ့သူများကတော့ဒါဟာအပေါ်လုံးကားလို့ထင်ပြီးတော့လည်းပဲအပြစ်တင်ကြတာရှိအခုလည်းရဟန်းတော်လေးခင်ဗျာအမိကိုလှုပ်ကြွေးတော့အိရင်နဲ့ အာဟာရကမမြတဲ့ဖြင့်ပိန်ချုံကြည့်နေတဲ့အခါမှာကုသိုလ်ရှင်ယဟန်သာမဏေတို့ကမြတ်စွာဘုရားလျှောက်ထားမြတ်စွာဘုရားကခေါ်ပြီးတော့จิตသာလူကိုလှုပ်ကြွေးတယ်ဆိုတာမှန်ရလားမှန်ပါပြီဗျာတင်နဲ့ဘယ်လိုတော်သလဲတပည့်တော်ရဲ့နန္ဒာကျေးဇူးရှင်ကိုလာလွယ်ဆဲလာပါခဲ့တဲ့မိခင်ကြီးဖြစ်ပါတယ်ဗျာအေးအဲ့ဒီလိုပြောတဲ့အခါကြတော့မှမာဘိကဝေဥစ္စာရိဋ္ဌာจิตသာတို့ ဒီမိဘလှုပ်ကြွေးတဲ့ယဟန်ကိုမကဲ့ရဲ့ကြနဲ့အပြစ်မပြောကြနဲ့ကဲ့ရဲ့သိညိုသက်ကလေးမဆိုးကြနဲ့သာဓုသာဓုကိုဘိက္ခုပောရဏကပါဏိတနာဝန်တံပါလေတိဒီဟာကောင်းမြတ်တဲ့အလုပ်ကိုလုပ်နေခြင်းဖြစ်လို့ငါမရသာဓုခေါ်တော်မူတဲ့သူဟာရှင်းဟောင်းရှင်လာဆိုတဲ့ပညာရှင်တို့ရဲ့မျိုးနွယ်ရှင်ဆက်ကိုဆောင်ရွက်ခြင်းဖြစ်တယ် ဘောရဏကပါဏိတာဤပိရိသနာယောနိယနိဗ္ဗတိတဝါပိမာတာပိတုဏံဇီဝိတံတံတုတေဝတဝါတိတံအာဟရိရှင်းနဲ့ဖြင့်ညာသူတော်ရှင်အများတို့ဟာမိဘကိုအသက်ပေးပြီးတော့တောင်မှတရိစ္ဆာန်ဖြစ်တော်ညလှုပ်ကြွေးသွားကြသေးတယ်ခြေစွတ်သွားကြသေးတယ်ရဲ့လို့အတိတ်စကြောင်းပြန်ပြောင်းဟောတော်မူပါတယ်မိဘခြေစွဟာဘာဖြစ်လို့ကြီးမားတယ်လဲဆိုတာကတော့ ဘုန်းကြီးတို့တရားနာဓမ္မသိက္ခာကပုဂ္ဂိုလ်တွေနှုတ်တဲ့တောင်ရနိုင်လောက်เสียရှိပါပြီ။တိုင်လင်္ကာလေးဆိုရမိဘဆိုရာကြွေဘူးရှိတဲ့ဖြင့်မိဘဆိုရာကြွေဘူးရှိတဲ့ဖြင့်ယေရှုအပြည့်ကျင်ညာွယ်ယေရှုအပြည့်ကျင်ညာွယ်ကိုလာလွယ်ကဆယ်လာမွေတော်ကိုလာလွယ်ကဆယ်လာမွေတော်ဘယ်စွာကလေးလူမမဲ ဝါဘာအစီကတိနဲ့နဲ့လူဖြစ်ဖို့ရည်ငွေရတယ်ကြီးရင်လာရင်အတမွေကိုပညာသင်ကြားပေးရတယ်ဝိယံစာယံဖြုံယံရှာယဝိယံစာယံဖြုံယံရှာယကုံ ခန္ဓာကမိဘနှစ်သွဲမြင်းကိုတောင်ဥမကပြုလို့ယေစုအထုကြည်လာတယ်ဒါကြောင့်မောင်မဲရှိသည်များအာနဲ့မိဘနှစ်ပါးလောက်ကြွေးွယ် Dhamma ကကျေစုအထူးကြည်ပေမယ်ခုနကပြောသလိုဒီကကျေစုအကြောင်းနေတော့ခွန်ကြီးတို့မြင်အားရှုတော့ငါပြောထားဟောထားလို့တွင်တင်ပြသထားလို့အချို့အချို့ယောဂီတွေကနှုတ်တဲ့ရွာရွာတောင်းရလောက်စရာရှိတယ်မိကြီးလောက်မကကျေစုကြီးတဲ့မိကမြင်မိုးတောင်လောက်မကသကြဝဠာနန္ဒမက ကိလသမုဒ္ဒရာမကကောင်းကင်မကအင်္မလာကြီးမားလာတဲ့ပြည်သူတွေရှိနေတယ်တဲ့အေးအခုကလောကသိပ္ပံရှုထောင့်ကကြည့်ပြီးတော့သာသမီများက ချွတ်ရိုက်ပြစွာနဲ့တို့မေသေးတွေကတို့ကိုမွေးပွားလာအောင်ရဲ့လို့မဟာဝါမဘသူတို့ရပါတိဆိုပြီးတော့ရည်ပဲချက်ရှိတာမဟုတ်ဘူးသွေးသားဆန္ဒရတာလည်းမွေးပွားလာလို့မဖြစ်မနဲ့တာဝန်ကြီးအောင်ဆိုပြီးတော့တို့တို့ကိုပြုစုကြတာပဲ ဘာတို့ကကျေစုတင်ရလို့တလဲလို့အချို့ကြတော့လေအတွေးခေါင်နှက်ကြတယ်အတွေးတွေတည်တတ်ကြတယ်ဒါပါတော့လေရှိတော့ကတော့တွေ့တာမဗရဏထားပြီမဲ့လို့ကလလရေကြီးဒီလို့တန်းနေတီဒီကစပြီးတော့ယောက်ျားဖောင်စီမိန်းမမိနေတဲ့ဖောင်စီတဲ့ယောက်ျားများအောက်ကဝဲကြောနဲ့တွေ့မလားကြောက်ဆောင်နဲ့တွေ့မလား ဓမ္မမိုးလေးပြင်မုံလိုက်ကြပြီတကားလားရှိပြည့်ရည်နဲ့မလားဓမ္မမုံရည်ထဲမှာရှိတဲ့ငါလိမ့်မကငွေကင်းသန်းတွေကနှောက်ချက်မလားလို့သိဉ္ဇဉ်ကိုတန်လေးသုံးချိန်မြေဆောင်ထိုးရသလိုသာသနာလွယ်ပိုက်ရတဲ့မိခင်များမှလည်းပဲတနေ့သုံးချိန်ဆိုပြီးတော့သိဉ္ဇဉ်ကိုမြေဆောင်ထိုးရပါတဲ့အေးတချို့တချို့များအပြူခြင်းဘဝနဲ့တစ်သလုံးနေသွားမယ်ဆိုရင် ကိုယ်ဝင်ရောက်ဖြစ်ပေါ်လာတဲ့အန္တရာယ်သူတို့မှ မတွေ့ရဘူး။ဒါပေမဲ့မိခင်များမှာကိုယ်လွယ်ပြီးတော့တန်နေယူရသဖြင့်အဲ့ဒီတန်နေအတွင်းမှာပုတ်သွားလို့မိခင်မှာအသက်ပြုတ်သွားသွားတယ်လည်းရှိတယ်။အကျိုးကျတော့အသက်နဲ့လွတ်ပြီးတော့ဝမ်းမိုက်တွေဘာတွေကွက်စိတ်မွေးရမဲ့အခါမှာမိခင်တော့သေမကလေးတော့ရှင်မယ်ဘယ်လိုလုပ်ကြမလဲလို့ဆိုတဲ့အခါအာလုံးဆွေတုမျိုးတို့က ကလေးအသက်သာလူပါတော်လို့ဆိုပြီးတော့မွေးကြရတာတွေလည်းရှိပါတယ်မရှိသေးဘူးလားကလေးပြောရရင် လောကမှာအသက်ထုံမြင့်မှမြတ်တန်လေယူရတဲ့ဆိုရင်အဲ့ဒီမြင့်များဟာဗိုက်ခွဲမွေးလို့မိခင်ပေးရပါတယ်သောတုမကွေးကိုတန်နေလွယ်ရတဲ့မကွေးအမေဖြစ်တဲ့ပုဂ္ဂိုလ်ကလည်းဗိုက်ကဖောက်ပြီးတော့မကွေးငယ်လေးတွေမွေးကြလို့အသက်ပေးရပါတယ် အဲဒီလိုပဲလူလောကမှာလည်းတန်နေလွယ်ရခြင်းဖြစ်အသက်တွေတည်သွားတာတချို့မျက်စိတွေကွယ်သွားတာတချို့ခြေလက်တွေတုံဆိုင်နေတကလားအကျော်တွေတည်သွားတာလည်းရှိတယ်အဲဒါဟာသာသမီအပေါ်မှာချစ်ချင်းမေတ္တာခြေခံထားပြီးတော့ထားရဒီဒါကြောင့်နဲ့ပြင်မဲ့ရောက်ခါမှခြေပိုးတဲ့ဆောင်ကျွေးမွေးတာမဆိုထားနဲ့ဝမ်းတဲ့တုန်းကဘယ်သူမှလွယ်ပိုးခြင်းက မကြွေးမင်းမပြုစုနိုင်ပါဒီတော့ဒီကလေးအန္တရာယ်ကင်းစွာနဲ့အသက်ရှင်လာတာဘာကြောင့်လဲဆိုရင်အထူးအဖြင့်အမေမေတ္တာတဲ့ပြောမယ်ဆိုရင်တော့နှစ်ဦးလုံးမိဘမေတ္တာပါပဲဗာမေတ္တာမိဘမေတ္တာဝင်ထဲမှာနေတော့ကဦးကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေ့ကြီးတွေလေးအကူအမတွေက စိမ့်မပဲပို့ပြီးတော့မပြည့်စုနိုင်ရပါဘူးပြည့်စုလို့လည်းမဖြစ်စကောင်းပါဘူးအဲ့ဒါမိဘရဲ့ကြီးမားသောမေတ္တာနဲ့ဆိုပြီးတော့မမွေးမြစကြတို့ရဲ့ဝါနဲ့ကတန်နေတာကလေးတွေဟာအပြစ်အနာစာကျင့်ရှင်စွာနဲ့မျက်စိနာနာအင်္ဂါချင်းလက်ပြည့်စုံစွာနဲ့မွေးကြပါစေအကျိမောင်များစွာဝါနဲ့မှရှိတဲ့သာလသမီးလား မပီပြမကွဲပြားသေးတဲ့သာသမီတို့ပေါ်မှာမေတ္တာတော်အကျဉ်းချင်းအခါခါရောက်ကြတဲ့အဲ့ဒီမေတ္တာနဲ့ဒါလီသမီးလေးတွေကဝင်းထဲမှာအပြုစုကင်းမဲ့စွာနဲ့အသက်ရှင်နေကြရတယ်လို့ကျမ်းစာကဆိုပါတယ်မိဘလာတဲ့ခြင်းကားကာလကြတော့လဲပြောခဲ့ပြီးအသွေးနုနုသားနုနုလေးတွေဟာလူကြီးတွေစားသုံးတဲ့သမင်းပေါ်ခြင်းနဲ့မလိုက်ဖက်ဘူး ဥဝတ္တနှလုံး6ခတ်တွေကနုညံ့တဲ့အတွက်ဒါကြောင့်အဲ့ဒီအစာကြမ်းတွေစမယ်ဆိုရင်ကလေးဟာသေလန်းလိုက်ရလိမ့်မယ်ဒီတော့တဲ့သိပ္ပပညာလိုက်မမီတဲ့မိဘမေတ္တာပြင်ရဲ့ရဲ့တော့မိထွေတွေးပြက်ကနေနိုးကြိုအဖြစ်နဲ့တိုက်တွေးပါတယ်နို့ဤဟာတွေးတဲ့နို့ဤဟာပါလေအေးတဲ့နို့ဤဟာတွေး ဒီတော့တဲ့ခွန်ကြီးတို့လူလူ တစ်စိမ့်တရားနာဆိုရင်တွေးထွက်အောင်လုပ်ရင်မနိုင်သေးတာရှိရမယ်အသက်ချင်းလဲလိုက်မယ်ဆိုတာထဲကပဲအခုတော့ကိုသားကိုသမီးလေးတွေပေါ်မှာဘလောက်ချစ်ချင်းကြီးစွာနဲ့တွေးကိုနှုတ်ရအဖြစ်နဲ့ဖောက်ပြီးတော့တိုက်ခဲတာအမေမေတ္တာတရားမကြီးနဲ့ငါမကြီးတွေဒီတိုင်းနှုတ်ညင် မရဘူးတဲ့ဒါကြောင့်နွားသားကလေးကို သူ့ရှိမှချတစ်ခုတစ်ချက်နှစ်ချက် အဲ့ဒါရှုခံပြီးတော့မှနွားလေးဆွဲထုတ်ပြီးတော့မှနမကြီးညွန့်ညစ်တော့နမကြီးကဩငါသားလေးငါသမီးလေးကရှုနေဟန်တူရဲ့ဆိုပြီးတော့နှုတ်ရည်ကိုလှုပ်ပေးတယ်လို့လောကသဘောလည်းပဲကြားဘူးပါတယ်။ဘုန်းကြီးတို့ပြိဋ္ဌာရောကြားဘူးလား။ကြားပါဘူး။တွေ့လဲတွေ့မြင်မှုကြပါတယ်။နွားကလေးရှိကငါသားလေးပြထားမှပြီးတော့မှနွားလေးတစ်ကြိုက်နှစ်ကြိုက်လောက်ရှုခိုင်းရှုခိုင်းပြီးတော့မှနွားလေးဖက်ပြီးတော့မှလူတွေကညှိ့ယူကြတာ။ အဲအဲ့ဒါကိုချို့ကအပြစ်မကင်းဘူးတောင်ပြောကြတယ်ဟုတ်ချင်လဲဟုတ်မှပေါ့လေဘာကြောင့်လို့ဆိုတော့သာသမီအတွက်လွတ်ပေးတဲ့နှုတ်ရည်ကိုလူတွေကခိုးယူတာပဲဗျာဒီဘွားကြီးမို့သာဆိုပြီးတော့လုံနေကြတာတိုင်းထားပါတော့အဲ့ဒါမိသမေတ္တာဖော်ကျူးခြင်းပါပဲဒါတရိစ္ဆာလူလိုသိညာမဟုတ်သေးပါဘူးတိုင်းရှိသေးတဲ့အကဲ၍ သာသမီလေးတွေများမျက်စိယောဂဖြစ်တဲ့တွင် တခြားဆေးရှာကြမလို့ဘူးမိဘနို့ရီခတ်တာနဲ့ရောက်သက်တယ်အဲ့ဒါလည်းပဲမိဘမေတ္တာဗာမေတ္တာသာတရားသာလီသမီးလေးတွေဟာပြေသနှုံငယ်တဲ့အတွက်ဒါကြောင့်အေးဓာအဘုဒ္ဓလွန်ကဲမခံနိုင်ရအေးဘုနာတွေ့တဲ့အခါသက္ကနာရနေကနေမကောင်းမကြမ်းမာကြ အဲဒီကကြတော့မိခင်ဒီဖခင်ဒီဘလောက်ပဲအရေးကြီးကြီးအတခြားလှုပ်တဲ့သဗ္ဗတလို့ရင်ခွင်ပိုက်ထွေးတလက်ကြီးတလက်ကြီးဆိုပြီးတော့သာသမီလေးတွေကိုလှုပ်ကြွေးကြတယ်။အေးမိဘခင်ဗျာဘလောက်ပူခြင်းပူသေးတော့ငါသားလေးသမီးလေးချမ်းသာရင် ပြီးရဲ့လို့ရင်ခွင်မှာပွက်ပိုက်ပြီးတော့မချနိုင်ဘူးမညောင်းနိုင်ဘူးမညာနိုင်ဘူးအမြဲတမ်းဆိုပြီးတော့ပြုတ်ကျွလှုပ်ကြွေးခဲ့ပါတယ်။ထို့အတူချို့ချို့ အတော်ဦးကြည်ဦးလေးအကြီးကြီးလေးတွေ့ကြီးတွေ့လေးတော်လည်းပဲကိုယ့်ရဲ့သားသမီးများသဖဲကိုယ့်ရဲ့ညီကောင်မောင်နှမများမွေးဖွားကြတဲ့သူသားနောင်မယ်တို့ပေါ်မှာလည်းမိဘသဖဲပြုစုကြတယ်အေးတကျွတ်ကြတော့ဘဝနေတယ်လို့ဆိုရမလားဘယ်လိုမှဒီဘဝပြိသမတော်စပ်ပင်မယ်လို့တို့စာပေတွေမှာလည်းပဲရှိပါတယ်ဝဏဝါတိတိတ်တတော်ပြင်းနေတဲ့ကိုရင်ကလေးအဲဒီကိုရင်ကလေးနဲ့တွေ့တဲ့တကားကြီး ဒကာကြီးဒီနေရာမှာလူနေတိတ်ဆိတ်တဲ့တော့ရိပ်မြိုင်တွေကြောင်းသင်္ကန်းများရှိသလားအဲဒီလိုနဲ့တွေ့လို့မေးတဲ့အခါကျတော့ဒကာကြီးကကိုရင်လေးပေါ့ပေါ့ပုဒ္ဒသိနေဟေနာတဲ့သားကဲ့သို့သောချစ်ချင်းဖြင့်တဲ့ကြည့်ဟုတ်ပလားအဲဘုန်းကြီးတို့ကိုရီပြောရရင်တော့ဘုန်းကြီးတို့ရှင်းမှတော့ပညာသိမ့်ကြီးဘုန်းကြီးတို့ခုနှစ်နှစ်သားကသခိုင်းရောက်သွားတယ်အဲဒီကနေပြီးတော့မှသူကဘုန်းကြီးတို့ကိုဝမ်းနဲ့လွယ်မမွေးရတဲ့သာသမီတစ်ပွဲ အာသမင်းတို့လုံကြီးအင်ကြီးတို့အဲ့ဒါဝယ်ပေးခြင်းဖွတ်ချော်ပေးခြင်းကစရှင်သာမဏေဝတ်ပေးခြင်းအထီးဆိုပြီးတော့အဲ့ဒါမိဘကဲ့သို့ပြုစုလှုပ်ကြွေးခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့ကလည်းပဲအဲ့ဒီကျေးဇူးတွေကိုသိပြီးတော့ဒီဆရာကြီးတို့ပြင်ဘုန်းကြီးတို့တခါတည်းကိုတသိတို့ပြီးတော့ကျေးဇူးဆက်ခဲ့တယ်။သို့တော့ကျေးဇူးကျေမလားဆိုတော့မကျေပါဘူး။ဒါကြောင့်လည်းသူတို့ပြုခဲ့တဲ့ကျေးဇူးကပြုသူတစ်ခါဖြစ်သူနှစ်ချက် လောကပေါင်းနေဆက်ဆံရင်းနဲ့ကျင်လိုက်အေးပထမဥဆုံးလက်ဆောင်ပေးတဲ့လူကငါကြက်တာသူကဥဆုံးပထမပေးအဲ့ဒီလက်ဆောင်ခံယူတဲ့လူကထိုငါကြက်တဲ့များရဲ့လက်ဆောင်နဲ့တုံ့ပြန်ရမည်ဓမ္မတာဖြစ်ပါတယ်မှန်ရလားမှန်ပါပါဘာကြောင့်လို့ပုပ္ပကာရီသူကရှေးဥစွာပြုတ်နောက်ကလူကသူ့ရဲ့ပမာဏကိုကြည့်ပြီးတော့မှ ဆုံးဖြတ်ရတာငါဘလောက်ပြန်ကျေးဇူးဆက်မယ်ဘလို့မှကျေးဇူးဆက်လို့တော်မယ်ဟုတ်လားမှန်ပါဗျာမိဘကတော့ပြိတ္တာအရှိဥစ္စာပထမဆိုပြီးတော့ကျေးဇူးပြုကြတာအခုခေတ်ဆင်းရဲသူတွေကြည့်လိုက်ပိုသိပါတယ်အလုံးနဲ့လက်မပြအောင်ပင်မကြီးကလောက်ရတဲ့မိခင်များအေးသာသမီလေးတွေတဲ့ဟောပင်မချင်းတွာဖြစ်နေတာမရှုစိတ်နိုင်တော့တို့ခင်ဗျာကိုသားကိုသမီးတော့ငါမခံနိုင်ဘူးငါကြည့်မယ်ငါပဲငါပဲသိဆိုပြီးတော့တချို့ ခိုးယူလူရဲ့တိုက်ကျွေးပြီးတော့မတရားသောနီးနဲ့တောင်ပြုစုကြသေးတယ်။ဒါသာသမီပေါ်မှာချစ်လွန်းလို့ဟုတ်လားမှန်ပါဗျာ။နောက်တစ်ခုနဲ့အပြင် အနိကခွေးတတ္တဝါကြီးကြည့်လိုက်ပါ ခွေးမကြီးတွေဘာငါသမီးငယ်ဥမမေသံမမြောက်ထားလေဒီအပိုက်အုံထဲမှာထားလို့သူတို့ကတခြားကအစာတွေတွားပြီးတော့သူတို့လည်းပဲ ဒကာလင်ကသမင်းအိုးကြောင့်ဟင်းအိုးကြောင့်သမင်းအိုးဟင်းအိုးဖွင့်ပြီးတော့မှကိုယူရရတယ်မဟုတ်လားမှန်ပါဗျာပြီးတဲ့အခါသူတို့သားသမီးလေးတွေကိုတကားတဲ့အံပြီးတော့ထုတ်ပြီးတော့ကြွေးကြတာလဲမြင်ဘူးကြပါတယ်အဲ့ဒါဟာဘာပဲဖြစ်ဖြစ်လူနဲ့တရိษံသာကြွာချတယ်သားသမီးတို့ပေါ်မှာမိဘရဲ့ထားရှိတဲ့မေတ္တာမှန်ရလားဗျမှန်ပါဗျာအဲ့ဒါမိဘကျေးဇူးတွေရတော့ဘုန်းကြီးတို့စကားခံထားတဲ့အတိုင်းပြောလို့မကုံနိုင်ပါ သုံးနိုင်မမလားသုံးနိုင်ပါဘူးဗျာအေးအဲ့ဒီလိုမြင်းမောတောင်ဥမကကျူလိုခြေစုအထူးကြီးလာတယ်ဒါကြောင့်မောင်းမရှိသည်များအာနဲ့မိဘနှစ်ပါးလုံးပြေကွယ်ဗျဟောအဝိဇ္ဇယဟန်တော်ကလေးကအဲ့ဒီမိဘခြေစုကြီးမပုံကြီးပြီးတော့ကိုမသားရနေပါစေကိုယ်အတွက်တဲ့ချမ်းချမ်းသာသာမနေရနေပါစေမိခင်ကြီးစားရအောင်အရင်ဆုံးခံကြွေးတယ်အမိခင်ကြီးရဲ့ဝတ်စားတွေဖွတ်ချော်ပေးတယ် မိခင်ကြီးအိအထိုင်ငင်းနဲ့တန်ရှင်းမိတယ်မိခင်ကြီးချိုးရိပ်လို့ရင်သုံးရည်တွေဆိုပြီးတော့ခတ်ပေးတယ်ဟုတ်ပါလားမှန်ပါပါဘုရားအဲ့ဒါကိုထောက်ထားခြင်းနဲ့ဒုပရိသတ်တွေကတော့နှီးပြီးသားဒါပြင်မိဘကျေစုတပိစက္ခတဲ့ဆိုတဲ့အတိတ်ကကြောင်းကိုပြန်ပြောင်းကြည့်ကြရအောင်ဆိုလိုက်ဟိုအတိတ်ရှိဟိုအတိတ်ရှိယဟန်လေးယဟန်လေးလုံကျွေးမိဘပေလုံကျွေး သောဗုဒ္ဓမေမြံကဝန္တရှင်ပြသာဓုချွေဒိဋ္ဌံတော်မကိုရှိကလုတ်ပြီးမိဘသဆုံးပေအတိတေကောတလာရတေနာကေတေကောတလာရာဇေ ရေဇံကာရိနေဗောရိတတောမိခယောနိယနိဗ္ဗဒိဋ္ဌဝါဝယပတောနာနိယမိဃောနာမဟုတ်တဝံတိလာသရသမနောမာတပိတရောပောတိတိဟောဒိဝေစွာရှိခါတုံးကကောသလတိုင်းတာဂိတမြို့မှာကောသလအမည်ရတဲ့မင်းကြီးမင်းပြုနေတဲ့အချိန်ဘုန်းကြီးတို့ရဲ့ကောတမကျွန်တော်မြတ်ဗျာလောင်းလျာသည်တမင်မျိုးမှာဖြစ် အရွယ်ရောက်တဲ့အခါကျတော့နန္ဒိယသမင်လို့အမိပေးခဲ့ပါတယ်ပြီးတော့လည်းပဲသီလသရပံပနောမိမိတို့ဆိုင်ရာကိုချင်းသီလနဲ့ပြည့်စုံပြီးတော့မာတာပိတရောဘောတေတိမိဘလုံကျွေးတတဲ့ပြီးတော့သီလသရပံပနောဆိုတော့အကျင့်သီလအသာရနဲ့ပြည့်စုံတယ်ဆိုတာဒါတွေကိုကြည့်ပြောရင်လည်းအများကြီးတရိစ္ဆာန်သဘောဆိုတော့ဘုန်းကြီးတို့ကလူတွေမို့တရိစ္ဆာန်သဘောမသိရင် လူသဘောနဲ့နိုင်ပြီယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်လူမှန်ရင်တရဏဂုံသီလတိရပါမယ်လူမှန်ရင်အဲ့ဒါသီလကရသမ္မာနဆိုတာဒါပါပဲအဲ့တော့ကတဲ့တရဏဂုံသီလတည်ပြီးတော့အမိဘကျေစုကိုလည်းသိရမယ်ဆရာသမားကျေစုကိုလည်းသိရမယ်ဦးကြီးဦးလေးပါကြီးပါလေးကြီးကြီးလေးတွေ့ကြီးတွေ့လေးအကူအမတို့ရဲ့ကျေစုကိုလည်းသိရပါမယ် သီလကတရဏဂုံလက်သီလအာကာရဆိုတာကမိကျင်ဝဖာကျင်ဝအဲအကြည့်ကပြကြတဲ့ဦးကြီးဦးလေးဘာကြီးပါလေးမိကျင်မိတွေရည်ကြီးလေးတွေကြီးတွေလေးအကိုအမတို့ပေါ်မှာပြရမယ်ကျင်ဝဟုတ်ပလားမှန်ပါဗျာအေးအဲ့ဒီကျင့်ဝတ်တွေနဲ့ပြည့်စုံတာအာကာရသမ္ပန္နကရဏဂုံသီလနဲ့ပြည့်စုံတာသီလသမ္ပန္နလို့ဒီလိုဖွက်ပြီးတော့မှတ်ပါဘုန်းကြီးတို့ကလူသားတွေတော်တော်လူအလျောက်ပေါ့မှန်ပါယနေ့လေအချင်း ဆိုရင်တော့ဒါဓမ္မကြီးတော်ညိုကသူ့ရဲ့ခင်မွန်းနေဖြစ်တဲ့ဥညိကုဟောဒီကတော်ခင်ဖြူငိမ့်တော်ခင်ညိုတို့တထွေကတော့သူတို့ရဲ့မိဘကိုတဲ့အဲ့ဒါထိတ်အမှတရိယာသောအပြင်ပြုကြတယ်ပြီးတော့တရားဟောတရားပြအခြားသောနားလည်းကျင့်သုံးမွေရာတွေကိုဆုံဆုံးမတဲ့ဘုန်းကြီးတို့လိုဆိုတဲ့ဆရာသမားတွေအပေါ်မှာဒါကျေးဇူးဆက်ခြင်းပါပဲ သူဟာသူအိမ်မှာနေလို့ဒီတိုင်းနေလဲဘယ်သူကမှသူတို့ကိုပါပုံမှန်နဲ့မှမခေါ်နိုင်ပါဘူးဟုတ်လားဒါပေမဲ့လောကတို့အမေကျေးဇူးပဲကျေးဇူးတွေရှိတယ်အဲဒီမေပဲကျေးဇူးတွေကြောင့်အတော့ကျေးဇူးတွေကြောင့်တို့ဒီတို့ဒီသိသောခါကလာကဤချမ်းသာရစွာဟောဒီမှာတရားဓမ္မတွေကျင့်သုံးရတယ်တရားဓမ္မတွေနာယူရတယ်ဘာသာရေးဘုဟုတ္တသာသနာရေးဘုဟုတ္တတွေတို့မှရကြတယ်လို့ ဝေလွန်နဲ့မိဘနဲ့ပြတော်တို့အား၎င်းတရှိတင်ရှားဘုန်းကြီးတို့ဆရာသမားအား၎င်းလာရောက်ပြီးတော့ဒါကျေးဇူးဆက်ခြင်းပါပဲဟုတ်ပလားအဲတော့သူတို့ရဲ့သရဏဂုံသီလသီလကသီလမံပါဏမိဘတော်ဆရာသမားတော်ပေါ်မှာပြုရမယ်ဟိုတရားကြည်တာအာသာရမံပါဏဟုတ်ပလားဗျာဟုတ်ပါဗျာဒါရှိစေဗျာအဲဒီလိုဗျာလောင်းတော်ဒီနန္ဒီအမိတော်နဲ့သမင်ဖြစ်တဲ့အခါမှာ မိဘနတ်ဖြာကနောင်သောအခါကာလအတူတကွနေတဲ့နန္ဒီယတမင်သူမကွဲတိုင်းမကွာနဲ့တို့ပြီးတော့နေနေလာကြနေလာကြတော့အဲ့ဒီကောသလအတိုင်းသာဂိတမြို့မှာအုပ်ချုပ်မင်းလုပ်နေတဲ့ကောသလအမည်ရတဲ့မင်းကလည်းပဲတို့တို့ပြောရင်ကောသလမင်းကလည်းပဲသမင်သားကြိုက်တဲ့ပါလာကြအေးအဲ့ဒီလိုသမင်သားကြိုက်တဲ့အခါကျတော့อืมပြောရပြန်ရင်လည်းတမျိုးပေါ့လေ သို့သောသဘာဝဓမ္မပြောရရင်ယနေ့အုပ်ချုပ်သူများကဘာပဲလှုပ်လှုပ်ဆိုပြီးတော့လှုပ်အားပြီးခေါ်သလိုပေါ့ဗျာနားလည်အောင်ပြောရတာမှန်ပါနော်ဘောလလာဘင်းကလည်းသူသမင်သားကြိုက်တော့ဟေ့ဒီနေ့ဘယ်ရက်ကွက်ကလူဘယ်နှယောက်ဘယ်ရက်ကွက်ကလူဘယ်နှယောက်ခေါ်ပြီးတော့တောထဲမှာသမင်လိုက်ထွက်တဲ့ဟုတ်ပါလားမှန်ပါဒီချက်ပြောမှတော့ခက်ခက်ခက်ပဲကိုင်းစီတော့ကအကြောင်းပဲပြောကြတော့ အဲလိုရက်ွက်တရားွက်ကလူဥယျာဉ်နဲ့တမင်လိုက်ထွက်ရတော့လူတွေကစိုက်ခြင်းမစိုက်ရပြိုခြင်းမပြိုရရိတ်သိမ်းခြင်းမရိတ်သိမ်းရဘယင်းအာနာလက်နဲ့ဒါကြောက်တဲ့ထွက်တာကြောင့်လုံနေရတော့မဟာတို့ဒီလိုဆိုရင်တော့ဟေးဘယင်းကအဲ့ဒါတောလိုက်တာခေါ်တာတို့စားဖို့တောက်ဖို့ပေးတာမဟုတ်ဘူးစားဖို့တောက်ဖို့ဒါကိုယ်ပါကိုပြုလုပ်ရတယ်အဲ့တော့ဒီလိုသာဆိုရင်တို့မှဘယင်းကိစ္စလည်းလုပ်ပေးရတို့ရဲ့နောက်ပိုင်းက မိသားစုရဲ့စားဝတ်နေရေးတာဝန်ကလည်းရှိသေးတော့မဖြစ်ဘူးတို့နီလန်းရှားကြစို့အဲ့ဒါနဲ့နီလန်းရှားကြတဲ့အခါကြတော့မှကဲဝါအလုံးမဲ့လို့တို့တနည်းတစ်ခါရှုံးရင်တော့ရှုံးမစေပေါ့ဟဲ့နောက်နေ့နောက်ကမရှုံးရလေအောင်ဆိုပြီးတော့အဲ့ဒါအလုံးဒီကြီးတညွတ်တဲ့လူစုလူစုပြီးတော့ဘရဲ့ဥယျာဉ်တော်မှာရေကန်တူပါတယ်ဆံကာပါတယ် သမင်တို့လည်းသာလုံးမဖြစ်တဲ့မြက်တွေပါလေနဲ့စိုက်ပြိုးပါတယ်အဲ့လိုစိုက်ပြိုးပြီးတော့မှတခါလေလူပေါင်းများစွာတော်တယ်သွားပြီးတော့သမင်လိုက်ထွက်ကြတယ်ပေါ့ဘာလို့ဟိုကြုံဒီကြုံဟိုတော့ဒီတော့အဲ့ဒီလိုတခါလေတိုးကပုတ်ခါရိုက်ခါနှက်ခါနဲ့သမင်တွေခြောက်ကြအဲ့ဒီလိုသမင်ခြောက်တဲ့အားကိုခုနကဘုရားလောက်နန္ဒီယသမင်မြင်ရတဲ့အခါကြတော့မှဘယ်လိုသွားအတွေ့ပေါက်တယ်လဲဟာ ဒီလူတွေဟာသမင်တွေ၆တာပဲအဲ့တော့ဒီထုတ်စီတော့မှ၆လို့ထွက်ခြင်းအတွက်မထွက်ရင်အတွင်းမှာဝင်နှောက်ပြီးတော့ငွေရှာတယ်ဒီတော့ကတော့လည်းမိသားစုကလည်းဒီတုံနဲ့သုံးဦးလုံးနေကြတော့ငါဒီအဲ့ဒါကိုမိဘကျေးဇူးဆက်ဖို့ရအခွင့်သာပြီကြည်သားအတွေ့အခေါ်အတုယူစရာပဲအေးအဲ့တော့ငါဒီမိဘကျေးဇူးကို သဗ္ဗယအခွင့်သာပြီလို့ဆိုပြီး နာနိယောတေဒိဋ္ဌဝါဣဇမယဇိဝိတပရိသစိတဝါမာတာပိတုနံဇိဝိတံဓာတုဝတတိနာနိယောနာနိယဘုရားလောင်းသမင်သည်တေဒိဋ္ဌဝါထိုသမင်၆ကြတဲ့ဧကကြောင့်ငါသည်ခလေးအသက်ပေးပြီးတော့မိဘကျေသူစပ်ဖို့အခွင့်ကြုံပြီလို့ဥဒ္ဒယမာတာပိတရောနေတဝါ သူနေရတာသာထားပြီးတော့မိဘများကိုရှ िख ိုးပါတဲ့အမတတဤမေမနောတဤမံကုမပဝိတိတဝါအမေတယောပိပတိတန်နေ။အိုမိဘများတို့ကျွန်တော်မျိုးပြောပါရစေ။ဟောဒီလူများတဟိုတဟိတပုံပုံနဲ့ချုံနေရဲ့မှာအဲ့ဒါတမင်းလေးလိုက်လံပြီးတော့ခြောက်နေကြတယ်။အဲ့ဒါရွတ်ထွက်တာမြင်ရင်မြင်ဂျုံပိတ်ပေါင်းကောင်းပြီးတော့တမင်းမထွက်ရင်ဖြင့် ဒီထဲမှာပုံအောင်နေတဲ့ဆိုပြီးမရအရရှာချပါလိမ့်မယ်အဲ့ဒီတော့လေတဲ့သာတွေ့မိတယ်မိဘများအားယေရှုထိုင်ရမယ်တာဝန်ရှိနေတဲ့အတွက်ဒါကြောင့်ဒါမိဘယေရှုကိုဆက်ပေးရစေဘယ်လိုဆက်မှလဲဆိုရင်ဒီထုံကိုသူတို့မုတ်ချမတွေလာရောက်ပြီးတော့6နှံကြည့်ရှုရှာဖွေကြပါလိမ့်မယ်အဲ့ဒီကကျွန်တော်တို့သုံးလုံးငြိမ်းနေမယ်ဆိုရင် ဟောဒီဂျုံထဲမှာဝင်တို့ကြည့်တော့ဖြင့်သုံးလုံးတွေ့ကြပါမယ်ဓမ္မမဟုတ်သုံးလုံးထွက်ပြေးကြမယ်ဆိုရင်လေကျွန်ုပ်တို့တွေသူတို့ရဲ့လောင်ပြီးတော့ပိဋ္ဌာယထံထဲမှာသွားပြီးတော့သိကြရပါလိမ့်မယ်ဒီဟောတာတကြုံကသမင်တကောင်သူတို့အထင်နဲ့ထွက်ပြေးတာမြင်မယ်ဆိုရင်အေးဒီကြုံကတော့သမင်ထွက်ပြီးဟဲ့ဆိုပြီးတော့ဓမ္မငါးချမ်းငါးဖြင့်အခြားခြုံတော်တွေကိုသာသွားကြပါလိမ့်မယ် ဘာကြောင့်လဲတုံမင်းဧကင်နာဟုပယိနာကျွေယထာအဲဒါမိဂနကတို့တော့အရင်လောသားကနေရာတကာရှာမကျွေးနိုင်တော့ဘူးကိုယ့်ရဲ့မျိုးရုပ်ဇာတိအယဆိုပြီးတော့အသက်ရှင်ကြပါဇီဝတံဟောသေယောမိဘတို့အသက်ရှင်ရင်းပြီးမြတ်ပါတယ်ဟာဒုမကဇီဝတတဏ္ဍတဝကျွန်ုပ်ကတော့ မိဘများအားအသက်အလိုလိုပြီးတော့မနုဿေကုမပရိယနိထတွာလုံးနေဧကကောဝမိခောဘဝိတတိတိဒီလောကဒီကြုံကထွက်ပြေးလိုက်မယ်မိဘနှပြကတိတ်တိတ်စွာနေကြအဲဒီကြတော့ဟာဒီကြုံကတော့သမင်ကောင်ထွက်ပြေးလို့လူတွေကျေနပ်သွားကြပါလိမ့်မယ်ဒုံမေအပမတဟောတာရှင်မိဘနှပြတို့မှမေ့မှလျော့နေကြကုန်ကြရဲ့လို့ မာတာပိတရောမိခင်မခင်ပြည့်စုံခြင်းတို့ကိုခမပိတဝါသိခံစေ၍ကမနာတိသောအထာတိကောင်းစွာမသွေသွားမဲ့အချင်းအရာပြ၍ဒီနေပါပေတတိဆိုလိုက်ကြအပြည့်ရှိကအပြည့်ရှိကြရေအေးကြရေ နှဖြာရေမိဘနှဖြာရေအပြည့်ရှိကအပြည့်ရှိကပြေအေးကြပြေအေးကြမိဘနှဖြာရေမိဘနှဖြာရေနှစ်ခုလက်ပြင်နှစ်ခုလက်ပြင်သူတော်တင်သူတော်တင်ရှိလျင်ကြတော့ပေရှိလျင်ကြတော့ပေနှစ်ခုလက်ပြင်နှစ်ခုလက်ပြင်သူတော်တင် လေးသာသနာတော်ဒီမိဘအသက်မိဘအသက်ရှင်ဖို့အတွက်ရှင်ဖို့အတွက်သာအထက်ပြတော့မလေးသာသနာတော်ဒီမိဘနဲ့တွေ့မိဘသံသာနေသံသာနေပါတိမြတ်လာပေပါတိမြတ်လာပေမိဘနဲ့တွေ့မိဘသံသာနေသံသာနေပါတိမြတ်လာပေပါတိမြတ်လာပေအဲ့ဒီလိုတိရစ္ဆာန်ဖြစ်တော်냐 မိဘရဲ့တို့တရားဝက်ဆပြောခဲ့တဲ့ကျေးဇူးတွေဒါတွေကိုသိပြီးတော့သမင်ကလေးကယူတွင်တော်မြတ်ရည်နဲ့ရှင်းလက်လက်ပဲလေးဒါမြောက်ကလူပမာတွင်ဖြင့်လက်အုပ်တင်နှလုံးပေါ့အဲလိုဆိုပြီးတော့မိကနှပြကိုတကားတယ်ရှင်ခုံးကြောလာပြီးတွတ်တော်မယ်ဟန်မြင်ပြတယ်အဲ့တော့မိကနှပြကလည်းဝိုင်းပြီးတော့တောင်းပန်ရတယ်တားရဲ့မတော်ပါနဲ့ သိရင်လည်းသုံးလောက်နဲ့တကားတည်းသိရင်လည်းပဲအေးတာပါပဲလို့သားတို့သမီးတို့ပေါ်မှာဖြစ်တဲ့သမှုတရားတဏှာဖြင့်သူတို့ကဆိုကြပါတယ်အဲ့တော့လည်းမဟုတ်ဘူးလေဒီလိုသာဆိုရင်သားဘယ်မှာမိဘတို့ကျေးဇူးဆရာရောက်တော့မှလဲအခုတော့တမိုင်းဝင်ရာထင်အောင်ရဲ့လို့မိဘနတ်သာကဒီတို့ဒီထဲမှာသမင်းတို့ဘာသာပါဝအဲသက်ကျူရပြီးတော့လူတွေလာတဲ့အခါခိတ္တများတိတ်ဆိတ်ခွဲထားသာထွက်ပြေးတဲ့အခါကြတော့မှ ဒီချုံကသမင်းရပြီလို့ရှင်းလန်းသွားတဲ့အခါမှာမိဘတို့စိတ်ထဲနှလုံးထုတ်ပြီးတော့လွတ်လပ်စွာအသက်ရှင်နိုင်ခွင့်ရှိကြပါမယ်လို့ပြောပြရှာပါတယ်။အေးအရင်ကကြတော့လည်းမိဘကသမုဒယအနေအချင်းဘယ်လိုမှမခွင့်နိုင်အောင်ပါွယ်။ဘာဖြစ်လဲသိရင်တည်းသုံးလုံးသေးတာပဲကောင်းမှသေးတယ်ဆိုတော့မဟုတ်သေးဘူးလေအဲ့လိုဆိုရင်တအတွက်ပဲကျေးဇူးချရရောက်တော့မှလဲရဲ့လို့ မိဘနာပအောင်ပြောပြပြီးတော့မှခြုံငဲကထွက်ပြေးရှာတယ်ဒီတော့သမင်လိုက်ကြတဲ့ပုဂ္ဂိုလ်တွေကဟာဒီချုံကတော့သမင်ထွက်ပြေးဟဲ့ရဲ့လို့ကျင်းနသွားကြကဖြင့်တခြားထုံပိန်ပေါင်းတွေမှာလိုက်ကန်ကြပါတယ်ဒါလိုနဲ့သားသမင်တွေအကုန်လုံးယခုလည်းငါခြံပြုတ်ထားတဲ့နေရာဌာနတဲ့သွဲပြီးတော့တကားပိတ်ဘယင်ရိတာမှာကိုင်းရှင်မရင်တင်ကြိုက်တယ်လို့ကြိုက်တဲ့အချိန်ကြိုက်တဲ့အကောင်ကိုပြစ်စားပြီတော့တလုံးတော့တတွင် ပြုလုပ်ရမယ်ကိစ္စတန်ကိုတခါလဲပြုခဲ့ပြီးပါပြီလို့ဆိုပြီးတော့ထားရအဲ့လိုထားတဲ့အချိန်ကကာလကြတော့မှကိုယ့်ရဲ့လက်လုတ်ကုန်ွယ်ခန္ဓာရဲ့ဟိုတရားခြေပွားရေးရေကိုရဲ့အိမ်လောင်းရေးတွေကို လူတွေပြုလုပ်ကြတဲ့အခါမှာဘယင်ကအကျဉ်းရတဲ့အခါဥယျာဉ်နဲ့သွားပြီးတော့သူကြိုက်တယ်တဲ့အဲ့ဒါပန်းတယ်တကောင်တကောင်ပြစ်ခတ်ပြီးတကလာစားပေါက်လေးရှိတယ် အဲဒီတော့လည်းပဲဘုရားလောင်းကဝေရောက်သွားတဲ့အခါမှာဟာဘယ်လိုသာကျင်တော့မဖြစ်ဘူးတဲ့တို့အမျိုးကိုစောက်ရှောက်တဲ့ညာတက္ကသရိယာလည်းလိုလာတယ်ညာတိအခါသရိယာညာတိကဆင်ရွတ်သားခြင်းအခါကကြိုစီပွားသရိယာကကျင့်နာညာတက္ကသရိယာဆိုတာမိကခြေမျိုးများတို့အတွက်လည်းပဲပြုကျင့်ရမယ် ဒီမျိုးများတဲ့အတွက်ပြုကျင့်တာညာတတ်ထမင်္ဂလာအခုသူမိဘအတွက်တော့ပြုကျခဲ့ပြီအခုသူမျိုးများအတွက်ပြုစုဖို့လုပ်နေတဲ့အတွက်ဒါကြောင့်တမင်တွေအလုံးသူကညင်ညွတ်တာပင်ပါလေကဲကံဒုကံလားတို့များမဲချကြမယ်စီရင်ယူကြမယ်တနေ့နေ့တနေ့လာပေါ့လေအဲဒီလိုမဲချတဲ့ပုဂ္ဂိုလ်ကမင်းနေရာကြီးမြင်လောက်မဲ့နေရာဌာနတဲကိုကြောက်တုံးမောမှာ ရှင်းလန်းလက်ဖက်ထောက်ပြီးတော့ကျွန်ုပ်အလဲချပါတယ်ဆိုပြီးတော့အဲ့ဒီလိုအတိခါညာတို့ဒါမှပြုလို့ပြောရတာလဲဆိုရင်နာမကျမ်းဖြစ်တဲ့တက်ကြည့်ရဲ့ဥဒ္ဒမင်းလေးလည်းရှိကြ။ဒါကြောင့်ကိုယ်ဝန်ဆောင်၍တက္ကသနာဈာမမွေးဖွားမဲ့မိခင်လောင်းများလည်းရှိကြ။အေးအဲ့တော့အဲ့ဓာဒီအတွက်နောင်မျိုးချက်မပြရအောင်သာမင်းလေးမွေးဖွားနိုင်ပါစေ။ဒီတော့လည်းယောဂဗျာခံစားရခြင်းကလာမှာတတ်တာပါစေလို့ အဲဒီလိုဘုရားလောင်းကအလုံးသမင်းနဲ့နားလဲအောင်ပြောပြပြီးတော့မှအလက်ကြအမှတ်ခံရတယ်အလက်ကြပါပါလေသတ်ခံရပါဘုရားအေးသတ်ခံရရတယ်သတ်မဲ့နေရာပြစ်တတ်တဲ့နေရာတခါတည်းပဲအဲမြေပုံလေးပေါ်မှာတာမမုတ်ကြောက်တုံးပေါ်မှာသစ်တုံးပေါ်မှာရှေ့လက်နဲ့ပဲထောက်ရလိုက်ရင်သူဟာအလုံးသမင်းလေးထဲမှာတိတာသင်ရှားလာတယ်အဲ့လိုဒီကသင်္ခါရသမင်ကိုဘုရင်ကပြစ်ခတ်ပြီးတော့စားစီပေါ်လေ။ဒါနဲ့အာသမင်ကတော့ကိုယ်လက်မကြသေးရင် ကိုယ့်ဟာကိုယ်ဆိုပြီးချမ်းသာစွာလဲနေခွင့်ရှိမသွားဘူးလားနေခွင့်ရှိပါပါဘုရားဒီတော့ဘုရားလောက်ညတတသင်္ဃာညတတစရိယသူမျိုးသားချင်းတွေပေါ်မှာဖြင့်ပုံကလေးလည်းပဲဘုန်းကြီးတို့ပြိဿအတုယူဖို့ကောင်းတယ်။ဘာကောင်းလဲ?အတုယူဖို့ကောင်းပါဗျာ။အတုလည်းယူချရမယ် မှန်လားပါဒါကြောင့်လဲဆိုရင်မိဘမဟုတ်ပေမဲ့လို့ကိုယ့်ဘောမှာဆွေမျိုးတွေဟာကျေးဇူးရှိခဲ့တာတွေလည်းရှိတယ်ဟုတ်ပါတယ်ဗျာအဲ့ဒါတွေကိုမိမိကမမေ့သင့်ဘူးတဲ့တတ်နိုင်တဲ့ဘက်ကဘောအဲ့တော့မြတ်စွာဘုရားတို့ကျင့်လာတာလောကတာကရိယာ30ဘုံနာတို့အတွက်နာမတေအယိထညာတာတာကရိယာပြညုတာရှင်တို့အတွက်နာမနဲ့အယိထ သမ္မာလုံဗုဒ္ဓတကရိယာမိမိအတွေ့ဆိုပြီးတော့အရေးထားတယ်။အခုဒီတိရစ္ဆာန်ဖြစ်စဉ်ကာလမှာလည်းပဲအာလုံဆွေမျိုးသားချင်းတို့အပေါ်သူတိကျနိုင်တဲ့ဝတရားအရာပြုကျင့်ပါလေ။အဲဒီနောက်မှာကိတ္တမြတ်တစ်ပြတ်နားလို့။အိုးတော်ထဲမှာရှိတဲ့မိဘနှစ်ပြားလေးတားတို့လောင်းမိသားရပြည့်တဲ့နေရာကဏ္ဍလည်းလာချင်းတယ်။အဲဒါမှရန်သူတွေ့မှလည်းချောက်တယ်။ အေးအဲ့လိုနဲ့လွမ်းတော့ကရေပြင်မှာဖြစ်မကျွင်းရက်ကိုဖွင့်အလွမ်းရှင်လေးတက်ပြီးတော့ကြာမြင့်သွားရက်လာနှစ်တည်းနေခဲ့ရနေတော့တော်တယ်မှာဆိုပြီးတော့ဒါကြလည်းပဲဇမနပုံနာကြီးတရားတွေ့တာနမေကလူကိုအင်မတန်၆တဲ့အလေးရှိပါဘယ်လိုအလေးရှိတယ်လဲလူရိပ်မြင်သွားရင်ဘာမှမလုပ်နဲ့အဲ့ဒီနေရာ9ရက်မလာဘူးအမှတ်သေးကြီးကြီးတယ် အကယ်၍သူ့ကိုချောင်းလန်းလိုက်မယ်ဆိုရင်တက်တက်ဒီနေရာရှည်ပင်ရကြအောင်တော့ပြန်လာရိုးထုံးတာမရှိဘူးဒါသမင်တို့ရဲ့ဘာဝသမင်တို့ရဲ့အဖြစ်ပဲဟုတ်ကလားမှန်ပါဗျာဒါပေမဲ့လို့ကိုယ်သားသမီးပေါ်မှာရှင်လွန်အားကြည့်တဲ့အတွက်ဒါကြောင့်သာဇိဟိပြမနာခေတ္တိသာဂိတေဣဇုဏဝနံဝတ္တမိနန္ဒယနာမဗုဒ္ဓအသမာကမောရတာ မာတာပိကသာတေဟုန်တာတေတာဧကံနိပတ္တိတုံလို့၆ပါဒအလားအဲဟုတ်တယ်နဲ့တရားသာကွယ်ဆိုပါလေနဲ့တော့ပေးခြင်းမရတော့ပါဘူးအတိတ်ကတော့ဥပ္ပုဏ္ဏဒေနိသကေတမြို့ရဲ့ထောက်ကြံတော်ကိုရောက်မယ်ဆိုရင်နန္ဒီယဆိုတဲ့သမင်ရှိကပဲကျွန်ုပ်တို့ရဲ့ပါကလေးအကောင်းကထွားထွားအယောင်ကလှလှဂျိုးကကားက သူများနဲ့ထူခြားတဲ့နန္ဒီကလို့ကျွတ်တော်အမိပေးတာတဲ့သမင်အားတယောက်ရှိတယ်။အဲဒီသားလေးကိုအနာကပ်ပြီးတော့ကျွန်ုပ်တို့ရဲ့တရင်စကားကို ပြောပြကြမှာမာတာပိတာသတေဟုတ်တာဒေဝိမာတာမိတာသမိခင်မခင်တို့ဟာလည်းဟုတ်တာရဲ့လာရှိကြတပြအသက်တွေဟာကျင်းကုန်လေပြီဒေတာဣခဏိပဏိတုံဒေနုမိကနဗျာတို့တိတံနန္ဒီယဆိုတဲ့သဖြင့်တော့သင်္ကော ပန္တိတော်မြဝခင်နဲ့ကြည်မြင်မို့ရာအိဋ္ဌံဒီလူလားကြကုန်တယ်လို့အဲ့ဒီသတိစကားလေးကိုတတ်နိုင်ရင် ပြောပြကြမှာလို့လူကြောက်တတ်တဲ့သမင်တွေကသာအပေါ်ထားတဲ့တန်ရော့ခြင်းဖြင့်ဟောခရီးတော်တယောက်တည်းခွဲတွေ့ရတဲ့ပုံနာကြီးထံမှာအဲတတ်လူကတတ်ဖြတ်လူကဆက်ကြည့်တော့ဒုသားနဲ့တွေ့ဖို့ရအရေးတော့ဖြစ် တို့တထွေအလေးပြုပြီးတော့ပြောမှတော်မယ်လို့အဲ့ဒီစကားနဲ့ပြောပါတည်း။ကိုင်ဆိုကြည့်ရ။ကိုကွက်ပုံနာကိုကွက်ပုံနာမာသာဝေယရှိမာသာဝေယရှိယောသာဂိတသာဝေယနန္ဒီယသာဝေနန္ဒီယသာဝေနိဗ္ဗာန်သိနိဗ္ဗာန်သိကိုမင်းရပေကိုမင်းရပေသာတော်အား တာလိုကြပြီအိုကွဲပုံနာမာထာပေရစေယုတာကေတနန္ဒီယတာပေနိဗ္ဗာန်နှစ်ပင်အိုမင်းညာပေသာတော်အားသာလိုကြပြီ အဲ့ဒါလို့အမှားထပြုတ်လိုက်တော့ဘုံသားကြီးခမရလဲကိုကြီးစားပြီးတော့ဩတရိစ္ဆာန်ဖြစ်တော့ညာလည်းပဲသူတို့သားသမီးလေးတွေးလို့မြင်လို့ကြည့်ရှုလို့ကြမှန်ပေါ့လို့သူလည်းပဲတဲ့သမင်တို့နဲ့တွေ့နိုင်မဲ့အချိန်အဲ့ဒါကိုစိတ်ကူးကြံစီနဲ့တွန်ပြီးတော့ဘယင်လည်းပြစ်တဲ့အချိန်မဟုတ်ဒီမဲ့လူတွေလည်းသမင်တို့ကိုလာကြည့်တယ်မဟုတ်တဲ့အချိန်ကိုသူကမြလည်းသမင်ကရွေးပြီးတကားလား နန္ဒီယသမင်မင်းထံသွားပါတယ်အဲ့ဒီနန္ဒီယသမင်မင်းထံသွားပြီးတကားလားမိဘမြမာထားတဲ့အတိုင်းမာတာပိတဇာတေဥဒ္ဒတေတာအိသန္တိပဏိတောအိုးကိုရောင်ထွားတော့ဂျူကားကနဲ့ထူးကြတဲ့သမင်တင့်နာမယ်နန္ဒီယလို့ခေါ်သလားအာဟုတ်ပါတယ်အပင်ပုံနာဘာကိစ္စကျွန်ုပ်ဒီလာရပါတယ်တခြားဟိုပါယုလာလီငါတော်မနာရောက်တဲ့အခါမြင့်မိဘနှပြာက မှားကြားလိုက်တဲ့အမှားစကားကျွန်ုပ်ပြောခြင်းလို့ပဲအဲဒီစကားကသမတပိတာသတေဥဒ္ဒတေယမိဖတေယတတေယွရွေအိုမင်းကြလေကုန်ပြီဒါကြောင့်မသိမြင်လေတော့ဖြင့်သူ့ရဲ့သားကိုမြင်လို့တဲ့အတွက်ဒါကြောင့်ဖြစ်နိုင်သလိုစွမ်းအားရှိတဲ့သင်သားသည်စွမ်းအားကိုအသုံးပြုကအေးဝင်နေရအကာယံတွေကိုကြော်လွှားပြီးတကားလာတော့ကိုလာခဲ့ပါလို့မှာထားလိုက်ပါတယ်။ဟောပါပြီဥပ္ပုံနာ။ ဒါပေမဲ့ကျွန်ုပ်တခုတော့အတင်းအဲ့ဒီနေရာရအောင်မယ်ကျွန်ုပ်မိဘများနဲ့လည်းတွေ့အောင်မယ်ဆိုရင်ဖြင့်မှားထားပါရစေလို့ဘုရားလောင်းကပြန်ပြောရှာဗုဒ္ဓမယနိဝါပါဏိရာဇိနောပါဏမောဇနာတံဝရတပိဏအဘုဒ္ဓုံနာဟံဗြမဏမုတ်တာဟေဒီစကားဟာတာမန်လူသားတယောက်မသုံးဟွန်းနဲ့မလုံးပြစ်မဲ့စကားပါပဲတဲ့ ဘာလဲတို့ရင်နဲ့နန္ဒီယသမင်မင်းကမိဘပေါ်မှာလည်းသူကျေးဇူးတိတာပါတယ်မာတာမိတို့ဥပါဒနာမင်္ဂလာရအသက်ပေးပြီးတော့အခုသမင်းလေးနဲ့လာပြီးတော့အသိခံနေခဲ့နာမနဲ့ညာတရတရိယအနေအချင်းခန္ဓာကအိုမင်းရတဲ့သာသမင်းလေးနေမကောင်းကြမ္မာတဲ့သာသမင်းလေးသာသမီလွယ်ထားရတဲ့သာသမင်းလေးအဲ့ဒါကြီးချမ်းသာအောင်ကိုယ်အလက်မကြခင်တော့ဘာပဲဖြစ်ဖြစ်လွတ်လွတ်လပ်လပ်ပျော်ပျော်ပါပါနေရအောင် ညာတတ္တသင်္ဃဟညာတိသင်္ဃဟမင်္ဂလာနေအပြင်လဲသူကျင့်ခဲ့တယ်မဟုတ်လားမှန်ပါဗျာအခုဒီမှာကပါလဲလို့ဆိုရင်ခြေကျူးရှိတဲ့သူအပေါ်မှာ ခြေကျူးသိပုံကလေးကျက်ဒါကြောင့်ထူခြားတဲ့မြင်ကွင်းလို့ဆိုရပါလေမှန်ပါဧဗျမနာဩပုံနာမယငါတိသာဇိနောမေနိဝါပါဏိရိခါတို့ကိုဗုဒ္ဓစား၍နေရပါပြီဘာနာဘောဇနာစားနေရေးမြက်ကိုလည်းပဲ ရာသဘိဏံမင်းငါစုပိတကားလားပိအလို့အာငါသည်တဲ့ဗုဒ္ဓစာပေါက်ရင်ရပါလိမ့်ပြီရာသဗုဒ္ဓံတောင်ရာသဘိဏတို့မင်းလီစုစည်း၍ပိအသောစာစာကိုအဝဘောတုံမကောက်တဲ့ဖြင့်စာခြင်းကနာဥတ္တာဟေကျွန်ုပ်မဝတ်ပါတဲ့ဗျာကြည်သာကြည်သူသိတတ်တာလောကပြောပြောတော့ပြောတော့ပြောနေကြတာပဲဒါပေမဲ့စိတ်ကမဆိုင်ကြဘူးတလုံးကျွေးဖို့ သိပါဗျာခုပြောနေတာဟာတလုတ်ကျွေးဘူးသူကျေးဇူးပဲမှန်ပါဗျာအမှန်ကတော့သူ့ကိုကျွေးတာဟာစေရနာနဲ့တော့မဟုတ်ဘူးပတ်စားဖို့ဆိုပြီးတော့ဘယင်ကခြံကြီးနဲ့လောင်းမျက်ရည်ထည့်ရည်လေးနဲ့ကျွေးမွေးထားတာမှန်ပါပါဘုရားသို့တော့စားရတဲ့ပုဂ္ဂိုလ်ကကြံ့ကြံ့ဖန်ဖန်ကျေးဇူးတင်ပုံဒါကြောင့်လို့သူ့အသက်ဒီအချိန်ထိတည်ရှိနေခြင်းဟာဘယင်ကျွေးထားတဲ့မျက်နဲ့ရည်ရည်နဲ့မျက် ဟုတ်ပါလားဗျာဒါကြောင့်ဗုဒ္ဓမယာနိဝါပါနေရာဇိနောပါဏမောဇနာယမနာဥပုဏ္ဏမယငါတိရာဇိနောမေဟိနိဝါပါနေစာယိခတို့ကိုဗုဒ္ဓစာ၍နေရပါကုန်ပြီကျွန်ုပ်ဒီဖောက်ကြံတော်ဆိုတဲ့သမင်းလေးလောင်ထားတဲ့ခြံထဲရောက်တာရက်လာပြီတော့ကြာခဲ့ပြီအဲ့ဒီရက်လာပြီကြာကြာနေရသမျှအသက်ရှင်ရခြင်းဟာ မင်းပေးတဲ့မျက်နဲ့ရေရင်နဲ့မျက်ကို စားသုံးရလို့ကျွန်တော်အသက်ရှင်နေခြင်းကြောင့်တလုံးကျွေးဘူးသူကျေးဇူးဆိုတာရှိပါတယ်ဥပုံနာတဲ့ဒါကြောင့်မယားငါသည်တံဝရသပိဏဝဘောတုံသောမင်းပေးအပ်သောမျက်နဲ့ရေဆိုတဲ့အသက်ဒီဟုသောကြောင့်ကောင်းမြတ်လှတာတွေကိုမတင့်နဲ့မကောင်းတဲ့ပြင်စားသုံးခြင်းကမတင့်မလျော်ပါဘူးကျွန်ုပ်ဒီအတိုင်းကိုလွတ်ရုံးပြီးတော့တကူကောင်းကြာထွက်မပြေးနိုင်ပါဘူးတဲ့ မိဘကိုခြေရောတော့မှန်ပါတယ်ဗောဗျာမှန်ပါဗျာဒီသားအတူယောဂီတွေတော့ပြောရရင်ဘုန်းကြီးကပြောရရင်ရှင်းရှင်းပြောတာဒီကလည်းလာတော့ကလာပြီးတော့ဘုန်းကြီးမရှိခင်ထွက်သွားအဲ့ဒါကြီးပြောတဲ့အခါကျသူတို့ကအမလီသူတို့ရိတ်တာကအဝင်တော့လွယ်ပါတယ်ထွက်မလွယ်ဘူးလောက်ပြရောဗျာဒီကရနေ့ရမကြသေးတဲ့ရက်ကလေးဘလောက်တာရှိတာမှမဟုတ်ပဲပဲလက်ချီနစ်ချီနဲ့ကြားနေတာမဟုတ်ဘူးတဏှာရင်တော့ပြ အဲ့ဒါတေရှိတရားနဲ့တေရှိတရားမှမဟုတ်ဘူးဆိုရင်တော့ကိုယ်ဆရာသမားကိုတလေးသက်သာထားပြီးတော့လျှောက်ထားအခုခံပြီးတော့သွားတာမကောင်းဘူးလားမှန်ပါဘူးဒါပေမဲ့မြင်ရတာကတစ်မျိုးသူတို့ကရိတ်တာကိုနမချန်လို့သဘောထားဝင်ရင်ဝင်မယ်ထွက်ချင်ပါဟုတ်ပါလားဒါကြောင့်ရိတ်တာတဲ့တာရောက်တာဘုန်းကြီးမရင်ဘုန်းကြီးကြီးမရောက်တာဒီအများကြီးပဲအကြောင်းမရှိလို့ပါလို့တော့ပြောမှာပေါ့ဒါပေမဲ့လို့က အေးရောက်တော့ရောက်တဲ့လားပေါ့ဟုတ်ကဲ့ပါဟုတ်ပါလားအဲတချို့ကြတော့ဘယ်နဲ့ပြောတယ်ဆိုတော့ကျောင်းသားတော့ရောက်သားပဲလေလူတွေကမပါလို့ဘုန်းကြီးတို့ကလည်းပြန်ပြောကြတယ်အောင်မဲ့တို့များငတ်ကြီးကြနေသလားမဟုတ်တဲ့ုပ်နေအားဖြင့်အမြင်တွေကရှမ်းရှန်သွားကြတယ်အဲတချို့ကြတော့လေမဝင်ရင်မဝင်ကြီးမပြောဘုန်းကြီးကျိနေသလားလို့တကားကြီးပိတ်ထားလို့ဘယ်လိုနေရာကြတော့တကားကြီးပိတ်ထားတယ်လူကျင်တာကြတော့မရရဆရာတော်ဖေးကဝင်မရဘူးကိုလည်းပြန်မြင်တတ်ပါတယ် တိုက်တော်ပါပြီလေဒါကြောင့်ဒီဘုန်းကြီးပြောရဲ့တရားကတော့ကောင်းပါရဲ့ဒါပေမဲ့စပ်ပူစပ်လောင်ကြီးရှိတာဟမ်ဒါမျိုးယောဂီတွေမှာပြောရှိနေရတယ်အေးအဲ့ဒါကိုဝိညာဉ်ဝင်တွက်တယ်လေကိုဝိညာဉ်လည်းဘုန်းကြီးမအားဘူးလိုလိုကျင်းနေလိုလိုကိုဝိညာဉ်တော့လည်းတလားပိတာတယ်ဝင်မရရှိတိုက်တော်ပြီဗျာဩဝရိတာဩဝရိတာမပတ္တခုရာပါလိတ္တရာရှိနောနာပြမနာ အာဒရတံသုခိတောမုတ်တော်ပိပတေယမာဒရာဥပ္ပန္နသရေကဆောင်းလာတဲ့အတွက်ကျေးဇူးတင်ပါလေဒါရင်လည်းကျွန်တော်အမိအဖြစ်တန်းကိုအကြောင်းသိပြပြောလိုက်ပါအေးဘယ်ရဲ့ကျေးဇူးရဲ့ရှိနေလို့သူ့ကိုဆုံးမဩဝါဒတရားနဲ့ကျေးဇူးဆက်ပြီးတော့မှပြန်လာခဲ့ပါမယ်လို့ပြောလိုက်ပါတဲ့ဟောဒါဆိုလိုက်ဟိုကွဲ့ပုံနာဟိုကွဲ့ပုံနာကျွန်တော်အာမောင်ကျွန်တော် မင်းရွေထားလျက်ဒီမြက်စားကမကောင်းစားနဲ့မဖြစ်စေရအကြောင်းပြဘာမှသက်တော်မှာကိုကွဲ့ပုံနာကျွန်ုပ်အားမှာမင်းရွေထားလျက် စားလေအကောင်းသာမဖြစ်เสียဖြစ်เสียကြောင်းပြကြောင်းပြဝါမလက်တော်မှာအေးအဲ့ဒါလိုလဲမှာထားပြီးတော့တနေ့ဟောချိန်ကာကလတင်ညာကြနေအပြင်ကိုယ်ရှိတဲ့သမင်ကလေးရဲ့အလှည့်ကြအဲ့ဒီသမင်လေးကလည်းမကြမီဝေးသွားတော့မှာဘုရားကကာယုခံကဆိုပြီးတော့မဲလိုက်ကြတာဗောလေတဏိကတိကဘာသာဘာဝပြုတာ အဲ့ဒီလေးကြတော့တာဘုရားလောင်းကဘိုင်းကလေးတော့ဟိုသမင်းမလေးကိုလည်းငါအသက်ပြီးပြည့်လူရရောက်ဘယင်းကိုလည်းကပြာပြပြီးတော့အလုံးသားသမင်းလေးချမ်းသာအောင်ပြုလုပ်ပေးလို့မိကနှစ်ပြန်ငါသွားမယ်မိကနှစ်ပြန်ခံသွားမယ်အဲ့လိုဆိုပြီးတော့ဒီနေ့ကြတော့တကားလေသမင်းမကလေးသူ့ဝရိယအရာခုနကသတ်မှတ်တဲ့နေရာဌာနသွားပြီးတော့အသေးခံနမိတ်ကြတဲ့အခါဘုရားလောင်းနာနေရလား သူ့ကိုကွယ်ပြီးတော့ဒီဘက်ကမြားလာမဲ့ဘက်ကသူကရက်ပေးအဲ့လိုမြားလာမဲ့ဘက်ကိုဆိုပြီးတကားလားသူကရက်ပေးပါလေရက်ပေးတဲ့အချိန်ကကာလကြတော့မှဘယင်ကလည်းပဲသမင်ပြစ်ဖို့အလားဘုရားကသမင်မာလေးအရင်သူအဝေးကလာတော့မြင်ရဘယင်လာငါနိကမှာဘုရားလောင်းတန်ရိယသမင်ကရှေ့ကနေပြီးတကားလားထိုးပြီးတော့ခံလိုက်တယ်အဲ့ဒါနဲ့ပြည့်ပြည့်ပြည့်တော့ဖြစ်ရင်မြားလေနန္ဒီယသမင်မင်းကိုအရင်မှမယ်မှန်ပါပါ အဲ့ဒါသူကနာဘုရားတာဂိတဘင်းကြီးကပေါ့လေကောသလဘင်းကြီးကအဲ့ဒါထူးဆန်းတဲ့ဘွယ်ဆိုပြီးတော့မေးပါသိရင်အလဲကြမဟုတ်ပဲနဲ့ပါလို့ကလည်းနှကောင်မြုပ်သေးခံရင်ရတာလေအဲ့တော့ဘုရားလောင်းကကျွန်ုပ်တို့အားလည်းပဲအသက်ရှိတဲ့တက္ကဝမို့ကိုအမျိုးချင်းချင်းစောင်းနှင်းရမယ်ဝတရားရှိပါလေဒီကနေ့မှလေဒီမကြမီရပိုက်အရင်သာသမီငွေပွားမှာမို့ နှစ်သက်မတေရအောင်လို့ကျွန်ုပ်ဒီသူ့ကိုအသက်ပေးလျာခြင်းလည်းဖြစ်ပါရဲ့ဘင်းမင်းလျာနောက်တော့နောက်တစ်ခုနဲ့အပြင်ကျွန်ုပ်အားသတ်လိုကလည်းသတ်ပါကျွန်ုပ်ဒီတောမှမိဘနှစ်ပြားကိုလည်းအသက်လှူခဲ့ပါတော့ဘင်းမင်းလျာဟောတော့ဘင်းကိုတော့ပြင်ကျွန်ုပ်တရားပြလိုပါတယ်ဒါနလီလာပရိစ္ဆာကဧကဝမတဝံတပအကောတာဝိနိစ္စခန္ဒီစ္စအဝေရောဒနာ ဣတိတေကုသရေတမေတိတောပတမေအတ္တနိတာတောမေဇာယတောပိနိသောမနာတေသနပကလူရန်ဆောင်လဘေကံအသောမစိတ်နှလုံးလူညံကိုနှုတ်သာဥရုပ်မယုတ်မေတ္တာတုံမငြင်းစေကြံတငင်ခံပယ်လန်းဆန့်ကျင်ယုတ်မင်းရဲ့တရားဤစေပါမတ္တထားလေအောင်လို့မင်းတို့ဟာမေတ္တာထားရမယ်အကြောင်း မိမိကနိုင်နဲ့မငြင်းစေရမယ်အကြောင်းနိုင်နေမဲ့လို့သိခံနေငါသိခံရမယ်အကြောင်းအဲ့ဒါကိုပြပြီးတော့မှဘေးမှာစားစီရမစားပါဘူးတဲ့။ဒါလို့တော့ကလေးမမဟုတ်ရင်တိတိတိတိဝလားစားဝယ်ပောက်ပဲဆိုတာဒီအများကြီးရှိရတဲ့နဲ့။ဘာကြောင့်သူရပါအသားကမှစားနေရပါတယ်မြင်မေးလေဟာ။ဘေးနေနေရတော့လည်းအသက်ကလေးတင်မှတွလို့သူရပါသက် တတ်ဖြတ်ပြီးတော့မတရားသောစားခြင်းတွေအသက်ရှင်ခြင်းသလိုကျွန်ုပ်တို့တွေလည်းမျက်ရည်ကို စားပြီးတော့ကိုယ့်အသက်ကိုယ်ရှင်နေပါတယ်ပြင်မင်းရအဲ့ဒါလို့ဆိုပြီးတော့သူတော်ဘာအသက်တတ်မယ်ဆိုရင်လောက်လောကြီးဖြစ်တဲ့သက်တာရောက်အေးဘဝနဲ့ဘဝဒီပြန်ပြီးတော့အပြည့်ပြည့်ဆိုင်ရဖို့ဒါတွေကိုပြောကြတဲ့အခါအဲ့ဒါသမင်ကလူစကားပြောလို့ဆန့်ကျင်ခြင်းတရားဘယ်ဒီလိုလုပ်နေတာနှစ်လကြာခဲ့လေပြီ ဘုရားမယတေနာပိတိုင်းကပြည်သူတစုံတယောက်သောသူကမှဒီလိုထူးခြားတဲ့စကားကိုမပြောဒါကြောင့်မကြရဘူးနဲ့ထူးခြားတဲ့တရားကိုနာရပြီးတော့လည်းပဲသမင်ကလူစကားပြောတာကိုကြားရတဲ့ဖြင့်အဲ့ဒါဘယင်မင်းလျာဒီတရားကြသွားတယ်ဘယင်မင်းလျာဘာဖြစ်သွားတရားကြတယ်ဆိုတာအဲ့ဒီဟာကိုသဘောပေါက်သွားပြီအင်းသူပြောတာချူးချောင်းချီလျော်တာပဲ ဒါတော့တမင်ကားမှအသက်ရှင်မှာမဟုတ်ပဲပဲငါဘယင်ပဲလင်းမြနာမြို့ရနယ်ဒီတတိကထွက်တဲ့သတိဝလံအစာအသောအမျိုးမျိုးတွေဒုချင်းသဗ္ဗငါကငါမှလူကလေးသုံးပြီးတော့စားသုံးနိုင်တာပဲဟုတ်တယ်သူ့အသက်လည်းသူ့ချစ်ခင်ရှာမှာပဲပြီးတော့သူဒီစားမနေဖြစ်တော်ညာလည်းပဲမိဘကိုအသက်ပေးပြီးတော့မှသူဟာဒီတမင်အသိဘွဲ့နဲ့လိုက်ရတယ်လို့ပြောတယ်။ဩဒါလေးစားတတ်ကြည်တယ်ပေါ့ဗျာ။ ဟုတ်ပါလားမှန်ပါဗျာတဏှာပြင်းတဲ့ပုဂ္ဂိုလ်ခင်မတရားမင်းနဲ့တဲ့ဗျာအေးနန္ဒီယသမင်းကြီးရဲ့မကျွန်းမရောက်မကြောက်မယုံမလန့်တဲ့ကဲနဲ့ရဲသိမ့်တဲ့အသေးခံနေတဲ့ဘုံတရားပြီးတော့ထူးခြားစွာမေတ္တာရာရှိတဲ့ကလားကိုဆိုနေရဒါကိုကြည့်ပြီးတော့မှဘယင်ပါလည်းပဲပေါ့လေသဝေကတွေဖြစ်ပွားကရုဏာတရားတွေလည်းပဲအကျဉ်းသာအာကြီးစွာနဲ့ကောင်းပြီတဲ့ဟော အေးခဏကစပြီးတော့သင်ဟာငါမတတ်တော့ပါဟင်းအင်းကျွန်ုပ်တယောက်တည်းအသက်ကြီးတာလို့ဒီနေရာကျွန်ုပ်ရောက်မလာပါဘူးဘေးမင်းများကျွန်ုပ်တို့ရဲ့မျိုးတို့ဖြစ်တဲ့သမင်တွေအပေါ်မှာလည်းမစားတော့ပါဘူးမတတ်ကြတော့ပါဘူးတဏ္ဍကုသူဘာသူသေးရာမှသေးရာရတာမှထားပြီးတော့မစားတော့ပါဘူးလို့ဂရိတွေ့တော့ဘူးပါအပေးပါတယ်အလောင်းမင်းကဒါလည်းမရသေးပါဘူးကျွန်ုပ်တို့တောင်းငယ်တော့จิตတ္တဝါရ မြတ်ရည်ဆိုရစာပြီးတော့သာစားရလို့ကိုယ့်အတက်ကိုယ်တော့ချစ်မြတ်လို့ကြပါလေဒါကြောင့်အဲ့ဒါကြီးကောလဲမင်းလျာကြီးလက်ကမှဖြစ်သူတော်ဘာအတက်မတတ်မဖြတ်မငြိစေရအဲ့ဒီလိုလည်းပဲဘယင်မင်းလျာပြုတော်မူပါခရီးပြုတော်မူပါဘောမှန်ပါပါအေးဒါကြောင့်မာတတော်ယကအင်းင်းမရဏဘယတိစိတဗလာယံဒီဧဝအပလာယေတဝနိယောတဝမေတ္တာပုရိသရိကံကတဝါ မဟာပါတုကပတ္တဩဒိတောအနိစ္စလောဝအထာမိရာဇံတတနုဘဝေနတရာဝိသေဇေတုနာသကိအေးဒီလေးပေါ်မှာရောအလုံးသားမင်းတို့ပေါ်မှာရောဘုရားလောင်းရဲ့မေတ္တာတော်ကြောင့်ဘင်းဟာပြဲလို့လို့မရတဲ့ဖြင့်ထူးခြားတဲ့ဖြစ်ရတဲ့တွေ့ကြုံဒီခုနေ့ကပြောခဲ့တဲ့သမင်မင်းရှင်းပြတဲ့သဘာဝအဲ့ဒါမျိုးကိုလည်းပဲနားလည်ပြီးတော့သူဒီအလုံးကိုဘေးမဲ့ပြေးလိုက်ပါတယ် ဘာလုပ်လိုက်တော့အာမေအဲဒီတော့ကာသနမခြံနေလဲခွဲ့ငါသမီးနေလဲလေရသွားပြီမောင်ကြီးနေဆွေးခလို့ငါရဲ့ဤတော့ဤတောင်မှရှိတဲ့သာသမီးတွေကိုမပြေမခမပမပတိယကရိဖြစ်ကဗန္ဒီတာတွေ့ခဲ့တော့ကြားခဲ့တော့ကျေးဇူးတော်အပြည့်ဗံပေးမည်လို့အဲဒီလိုဘယင်ကနေပြီးတော့ကျင်ညာချက်ထုတ်လိုက်ပါလေဒါကြောင့်နဲ့တာတယမတ္တပတိရဏာရိတဝနိတ္တနိပကတိတဝဇာတကလမောတာနေတိ အဲဒီလိုရှေ့နောက်ဆက်စားပြီးတော့မိဘကျေးဇူးအပေါ်သိရမယ်အရာဌာနတွေပြလို့သစ္စာ၄ပါးပြလို့တရားအချုပ်မိကုံချုပ်တဲ့အခါမှာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲဒီသစ္စာ၄ပါးပြတည်ချုံတယ်မာတုပောတကပေကုသောတာပတ္တိပရိပတိထေ မာလူဘောလကဘေကုအမိကိုလှုပ်ကြွေးပါတဲ့ဆိုတဲ့ရဟန်းတော်ကလေးသည်သောတာပတ္တိပလင်သောတာပတ္တိကိုဏပတိခဟိကောင်းစွာမတွင်ဒီရှာလေတတိယနေ့ဘုန်းကြီးတို့တရားနာကြတဲ့သူတော်ရှင်ပေါင်းကုသိုလ်ပြုကြတဲ့သူတော်ရှင်ပေါင်းတို့အားလည်း မိမိတို့ရည်ညွှန်းမှန်းထားတဲ့အတိုင်းမိဘများအပေါ်ထားကြည့်တဲ့ဒေရဏမေတ္တာဗင်္ဒာသတ်မြတ်သူတော်ရှင်သူတော်ကောင်းတွေအကျွင်းတွေကရဏဝတိလာလည်းဆောက်ပြီးတရားဓမ္မနာယူကြတာဖြင့်သောတရားဓမ္မပေါ်မှာမိမိတို့ညာအရှင်လည်းရောက်ပြီးတခါလည်းမက်ပေါက်ဖို့ဝိနိစ္စမြင်နိုင်ရပါစေလို့အားလုံးယောဂီတို့ကိုယ်စားဘုန်းကြီးတို့ရဲ့ မိဘအတွက်သာဖြင့်မိဘကျေးဇူးကိုအသက်ပေးဆက်သူဆိုတဲ့တရားဟာဤပင်မဲ့နိတိဓမ္မပဲ။ဒါကြောင့်မိဘကျေးဇူးကိုလည်းပေးဆက်ခြင်းဆရာပေါ်လို့ကျေးဇူးဆက်ခြင်းတရားအထုတ်သောအခြင်းချင်းဆွေမျိုးခေါ်ရမယ်ယောဂီသူတော်ရှင်တို့ပေါ်လို့ကျေးဇူးဆက်ခြင်းဖြင့်လည်းရင်ကုသိုလ်ကိုစုပေါင်းရအားလုံးစုတောင်းအမြပေးကြရအောင်။မြတ်မြတ်